ခန်းကြီး23အငယ်1မှ14တပံမောရှိအားသာရဖျားကတင်ဒီဣဒရေလအမျိုးသားတို့အားဆင့်ဆိုရမည်မှာတင်တို့သည်စီရင်ရသောဓမ္မစည်းဝေးခြင်းဒီဟုသောငါသာရဖျား၏ပွဲတော်များဟုမူကား6ရက်ပတ်လုံးအလုလုရမည်တတမနေ့ရက်သည်ငြိမ်ဝတ်စွာနေရသော ဥပုပ်နေ့ဓမ္မစည်းဝေးခြင်းကိုပြုအပ်သောနေ့ဖြစ်၏ ထိုနေ့၌သင်တို့သည်အလုပ်မလုပ်ရကြ။သင်တို့နေရာအရပ်ရပ်၌ထာဝရဘုရား၏ဥပုသ်နေ့ဖြစ်၏။အချိန်တန်မှသင်တို့ကြော်ငြာရသောဓမ္မစည်းဝေးခြင်းတည်းဟူသောထာဝရဘုရား၏ပွဲတော်များဟူမူကား၊ပဌမလဆယ်လေးရက်နေ့ညဦးယံ၌ထာဝရဘုရား၏ပသခါပွဲဖြစ်၏။၎င်းလဆယ်ငါးရက်နေ့၌ထာဝရဘုရားအဘို့အဇုမပွဲကိုခံရကြမည် ခொနည်းပတ်လုံးတဆေးမဲ့မုံကိုစားရကြမည်ပထမနေ့၌ဓမ္မစည်းဝေးခြင်းကိုပြုရမည်လောကီအလုတ်ကိုမလုပ်ရခொနည်းပတ်လုံးသာရဖျားအားမီးဖြင့်ပူဇော်တကာကိုပြုရမည်တတ္တမနေ့၌လည်းဓမ္မစည်းဝေးခြင်းကိုပြုရမည်လောကီအလုတ်ကိုမလုပ်ရဟုမိန်တော်မူ၏တဖန်မောရှိအားသာရဖျားမိန်တော်မူသည်ကားတင်သည်ဣဒရေလအမျိုးသားတို့အားဆင့်ဆိုရမည်မှာတင်တို့သည်ငါပေးသောပြည်သို့ရောက်၍ စပားကိုရိတ်သောအခါအူးရိတ်သောကောက်လိုင်းတစည်းကိုယေပရောဟိတ်ထံသို့ဆောင်ခဲ့ရမည်။တင်တို့သည်စိတ်တော်နှင့်တွေ့ခြင်းကယေပရောဟိတ်သည် ဥပုံနှင့်လွန်မှနက်ပြန်နေ့တွင် ထိုကောက်လိုင်းကိုဒါဝရဖျားရှိတော်၌ခြီလွဲရမည်။ကောက်လိုင်းကိုခြီလွဲသောနေ့၌အခါမလဲအပြစ်မပါသောတိုးတငယ်အထီးကိုဒါဝရဖျားအဖို့မိရှို့ရာရစ်ပြူ၍ပူဇော်ရမည်။ ထိုရစ်နှင့်ဆိုင်သောဘောဇဉ်ပူဇော်တကာကားသာရဖျားအားမွေးကြံရာဘုမိဖြင့်ပြုသော ပူဇော်တကာဒီဟုသော စီနှင့်ရောသော မုံညက်နှောမဲဖြစ်ရမည်တွန်းလောင်းရာပူဇော်တကာကားစပြည့်ရေသုံးလောကဖြစ်ရမည်တင်တို့၏ဖျားသခင်ထံတော်သို့ပူဇော်တကာကိုဆောင်ခဲ့သောနေ့မရောက်မီ၌မုံဆန်လောစိမ့်သောအသီးနှံကိုမစားရတင်တို့နေရာရရ ၌တင်တို့အမျိုးအစဉ်ဆက်စောင့်ရသောပညတ်တော်ဖြစ်သည်အငယ်15မှ21ခြီလွဲရာပူဇော်တကာကောက်လိုင်းကိုဆောင်ခဲ့သောနေ့ဥပုံနေ့အလွန်နှက်ဖြန်နေ့ကစ၍တည်င်းခုနှစ်တည်င်းစိတ်အောင်ရေတွေ့ရမည်တတမဥပုံနေ့အလွန်နက်ဖြန်နေ့အထိအရက်90တိုင်တိုင်ရေတွက်ပြီးလင်ဒါဝရဖျံအားဘောဇင်ပူဇော်တကအစ်စ်ကိုဆက်ရကြမည် ဒါရဖျားအဖို့အူးတီသောအတီတဆေးဖြင့်ဖုံးကြွသောမုံညက်နှောင်းမင်းနှင့်လှုပ်သောခြီလွဲရာမုံနှလုံးကိုတင်တို့အိမ်မှ ထုတ်ဆောင်ခဲ့၍ထိုမုံနှင့်တကွအခါမလဲအပြစ်မပါသောတိုးတငယ်ခုနှစ်ကောင်နွားတငယ်အထီးတကောင်စိတ်နှကောင်ကိုဆက်၍ဘောဇင်ပူဇော်တကာတွန်းလုံးရာပူဇော်တကာနှင့်တကွသာဝရဖျားအားမွေးကြံရာဘုမိဖြင့်ပြုသော ပူဇော်တကာဒီဟုသော မီးရှို့ရာရစ်ကိုထာဝရဘုရားအားပူဇော်ရမည်အပြစ်ဖြေရာရစ်ဖို့စိတ်တငယ်တကောင်ကို၎င်းမိတ္တဟာယရစ်ဖို့ အခါမလဲသောတိုးတငယ်နှစ်ကောင်ကို၎င်း ပူဇော်၍ယေပရောဟိတ်သည်အူးတီသောအတီမုန်နှင့်တကွခြီလွဲသည်ဖြင့်တိုးတငယ်နှစ်ကောင်ပါလျက်ဒါဝရဖျားရှိတော်၌ခြီလွဲရာပူဇော်တကာပြုရမည်ထိုအရာတို့သည်လည်းယေပရောဟိတ်အဖို့ဒါဝရဖျားရှိမှ တန်ရှင်းသောအရာဖြစ်သည် ထိုနေ့၌လည်းဓမ္မစည်းဝေးခြင်းကို စီရင်ရကြမည်လောကီအလုတ်ကိုမလုပ်ရတင်တို့နေရာရရ၌တင်တို့အမျိုးအစဉ်ဆက်ဆောင်ရသောပညာဖြစ်သည်အငယ်22မှ25ကိုမြေ၌ဖြစ်သောစပားကိုရိတ်သောအခါလေတောင့်တို့ကိုအကုန်အစင်မရိတ်ရသိညာတွင်ကြံကျွင်းသောအရာကိုပြန်၍မကောက်မသိညာ ထိုအရာကိုဆင်းရဲသောသူဧည့်သည်အာဂန္တုအဖို့ခြံချွင်းရမည်ငါသည်သင်တို့၏ဖျားသခင်သာရဖျားဖြစ်သည်ဟု မိန်တော်မူ၏တပံမောရှိအားသာရဖျားကတင်သည်ဣဒရေလအမျိုးသားတို့အားဆင့်ဆိုရမည်မှာတင်တို့သည်တတ္တမလပထမနေ့ရ၌တပိုးမှုပွဲဓမ္မစည်းဝေးခြင်းကိုပြုရသော ဥပုံနေ့ကို ဆောင်ရကြမည်လောကီ အလုတ်ကိုမလုပ်ရထာဝရဘုရားအား မီးဖြင့်ပြုသော ပူဇော်တကာကိုဆက်ရမည်ဟု မိန်တော်မူ၏အငယ်26မှ32တပန်းထာဝရဘုရားသည်မောရှေအား မိန်တော်မူသည်ကားတတမလဒသမနေ့သည်လည်းအပြစ်ဖြေရာနေ့ဓမ္မစည်းဝေးခြင်းကို ပြုသောနေ့ဖြစ်၏ချိုးချံစွာကျင့်ရမည်ဒါဝရဘုရားအားမိဖြင့်ပြုသော ပူဇော်တကားကိုဆက်ကပ်ရမည် ထိုနေ့၌အဘယ်အလုပ်ကိုမျှမလုပ်ရ။သင်တို့ဘုရားသခင်ထာဝရဘုရားရှေ့တော်၌ကိုယ်အပြစ်ဖြေခြင်းကိုပြုရသောနေ့ဖြစ်၏။ထိုနေ့၌ခြိုးခြံစွာမကျင့်သောသူမည်သည်ကား၊မိမိအမျိုးမှပယ်ရှင်းခြင်းကိုခံရမည်။ထိုနေ့၌အလုပ်တစုံတခုကိုလုပ်သောသူမည်သည်ကို၊သူ၏အမျိုးမှငါပယ်ရှားဖျက်ဆီးမည်။အဘယ်အလုပ်ကိုမျှမလုပ်ရ။သင်တို့နေရာအရပ်ရပ်၌ သင်တို့အမျိုးအစဉ်အဆက်စောင့်ရသောပညတ်တော်ဖြစ်သတည်း။ထိုနေ့သည်ငြိမ်ဝပ်စွာနေရသော နေ့၊ခြိုးခြံစွာကျင့်ရသောနေ့ဖြစ်၏။နဝမနေ့ညဦးမှစ၍နက်ဖြန်ညဦးတိုင်အောင်ဥပုသ်စောင့်ရမည်ဟု မိန့်တော်မူ၏။တဖန်မောရှေအားထာဝရဘုရားက၊သင်သည်ဣသရေလအမျိုးသားတို့အားဆင့်ဆိုရမည်မှာ သင်တို့သည်တတမလ15ရက်နေ့မှစ၍ခုနှစ်ရက်ပတ်လုံးသာရဖျားဖို့တကေနေပွဲကိုခံရကြမည်ပထမနေ့၌ဓမ္မစည်းဝေးခြင်းကို ပြုရမည်အလုတ်ကိုမလုပ်ရခုနှစ်ရက်ပတ်လုံးသာရဖျားအားမိဖြင့်ပြုသော ပူဇော်တကာကိုဆက်ကပ်ရမည်အထမနေ့၌လည်းဓမ္မစည်းဝေးခြင်းကိုပြု၍သာရဖျားအားမိဖြင့်ပြုသော ပူဇော်တကာကိုဆက်ကပ်ရမည် ထူးဆန်းသောစည်းဝေးခြင်းဖြစ်၍လောကီအလုတ်ကိုမလုပ်ရဤ၍ကသာရဖျား၏ဥပုံနှင့်သာရဖျားအားဆက်ကရသော အလှဒါနတစ္ဆာဂတိနှင့်ဆိုင်သော ပူဇော်တကားအလိုလိုပြုသော ပူဇော်တကားမှတပါနေရအတီးတီတို့၌သာရဖျားအားမိဖြင့်ပြုသော ပူဇော်တကားမိရှို့ရရစ်ဘောစဉ်ပူဇော်တကားရစ်ပူဇော်ခြင်း တွန်းလောင်းရာပူဇော်တကာကို ပြုစေခြင်းဟံစင်ရသောဓမ္မစည်းဝေးခြင်းဒါရဖျား၏ပွဲတော်များဖြစ်သည်ထိုမှတပါတင်တို့သည် မြေအတိနှံကိုသိမ့်ယူသောနောက်တတမလ15ရက်နေ့မှစ၍ခொနည်းပတ်လုံးဒါရဖျားအားပွဲခံရကြမည်ပထမနေ့နှင့်အထမနေ့၌ဥပုပ်ဆောင်ရကြမည်ပထမနေ့၌ကောင်းမွန်သောတည်တည်စွန်ပလုံခက် မိုးမခပင်အဆရှိသောအရွက်များသော အပင်၏အကိုင်းအခက်တို့ကိုယူ၍သင်တို့၏ဘုရားသခင်ထာဝရဘုရားရှေ့တော်၌ခုနစ်ရက်ပတ်လုံးရွှင်လန်းခြင်းကို ပြုရကြမည်။ထိုပွဲတော်ကိုတနှစ်တနှစ်လျှင်ခုနစ်ရက်ပတ်လုံးထာဝရဘုရားအဘို့ခံရကြမည်။သင်တို့အမျိုးအစဉ်အဆက်စောင့်ရသောပညတ်တော်ဖြစ်သတည်း။ထိုပွဲတော်ကိုသတ္တမလ၌ခံရကြမည်။ ဣဒရေလအမျိုးသားတို့ကိုအဲဂုတ္တုပြည်မှနှုတ်ဆောင်သောအခါတစ်ခက်တဲ၌နေစေကြောင်းကိုတင်တို့အမျိုးအစဉ်အဆက်တို့သည်သိမှတ်မိအကြောင်းဣဒရေလအမျိုးသားအပေါင်းတို့သည်တစ်ခက်တဲ၌ခုနှစ်ရက်ပတ်လုံးနေရကြမည်ငါသည်တင်တို့၏ဘုရားသခင်သာရဘုရားဖြစ်သည်ဟု မိန်တော်မူ၏မောရှေသည်လည်းသာရဘုရား၏ပွဲတော်များကိုဣဒရေလအမျိုးသားတို့အားပြန်ကြားလေ၏